အခန်းကြီး15အငယ်1မှ12ယူဒာမျိုးသားတို့သည်စီးဒံပြု၍အဆွေအမျိုးလိုက်အမွေခံရသောမြေဟုမူကားတောင်မျက်နှာ၌အေဒုံပြည်နယ်နှင့်နီးစပ်လျက်တီမန်ပြည်စွန်းမှဆ၍ဇိနတော်ဖြစ်သောတောင်ဘက်အပိုင်းအခြားသည်တောဒုံအိုင်၌တောင်အကွေ့မှထွက်၍တောင်မျက်နှာနာအကရဘင်ကုန်းကိုရှောက်လျက်ဇိနရွာသို့ရောက်လေ၏ တဖန်တောင်မျက်နှာနာကာဒေရှဗာနာရွာဟေဇယုံရွာအာဒါရွာကာကာရွာ အာဇဘုံရွာကိုလျှောက်သည်ဖြင့်အေဂုတိချောင်းသို့လိုက်၍ပင်လယ်၌ဆုံးလေ၏အရှိပဲ၌တောတုံအိုင်သည်ယော်ဒန်မြစ်ဝတိုင်အောင် အရှိအပိုင်းခြားဖြစ်၏မြောက်ဖက်အပိုင်းခြားသည်ယော်ဒန်မြစ်သို့ဆင်းရာတောတုံအိုင်ခွေမှထွက်၍ဘေတောကလတ်ရွာသို့၎င်း ဘေတရာဘရွာမြောက်နားမှရှောက်လျက်ရုပင်သားဘောဟန်ဤကြောက်တို့၎င်းရောက်လေ၏အာခေါ်ချိုင်မြောက်ဖက်မှ ထွက်၍ဒေဘိရရွာတို့၎င်းမြစ်တောင်ဘက်အဒုံမိန်ကုန်းရှိ၌ရှိသောဂိလဂါလမြို့တို့၎င်းရောက်ပြီးမှအင်ရှိမဲ့အိုင်အင်ယောဂေလရွာလန်းတို့လိုက်လျက်ဟိန်ုံသားဤချိုင်နာယေရုရှလင်မြို့ရာယေဘူးတိအရာ တောင်ဘက်နားမှရှောက်၍ဟိန်နုကြိုင်အနောက်ရေဖိန်ကြိုင်မြောက်ဖက်၌ရှိသောတောင်ပေါ်သို့တက်လေ၏ထိုတောင်ပေါ်မှဆင်းပြန်၍နေဖတ်တော်ဆန်းရည်တွင်ကိုရှောက်သည်ဖြင့်အေဖရုံတောင်နှင့်ဆိုင်သောမြို့များသို့၎င်းကိရယရာရင်မြို့ယာဘာလာမြို့သို့၎င်းဘာလာမြို့အနောက်ဖက်နားမှရှောက်လျက်ဇိရတောင်သို့၎င်းခေတလုံတောင်ဒီဟုသော ယာရင်တောင်မြောက်ဖက်နားမှရှောက်လျက်ဘက်ရှေမက်မြို့တိမနတ်မြို့တို့၎င်းအေးဂျုံမြို့မြောက်ဖက်နားမှရှောက်လျက်ရှိဂျုံရွာတို့၎င်းဘာလာတောင်တို့၎င်းယာဗနေလရွာတို့၎င်းရောက်၍ပင်လယ်၌ဆုံးလေ၏အနောက်ဖက်၌ပင်လယ်ကြီးနှင့်ပင်လယ်ကမ်းပါးသည် အနောက်အပိုင်းခြားဖြစ်၏ဤ၍ကယူဒမျိုးသားအဆွေမျိုးလိုက် နေရာပြည်နယ်အပိုင်းခြား ဖြစ်တည်းအငယ်73မှ20ထာဝရဘုရားမှာထားတော်မူသည့်အတိုင်းယောရှုသည်ယူဒအမျိုးသားတို့တွင်ရေဖုန်နံဤသားကာလက်တဖို့ဟေဗျုံမြို့ဒီဟုသော အာနကအဖအာဖဤမြို့ကိုချပေးလေ၏ထိုမြို့တဲကကာလက်သည်အာနကသား၃ယောက် ရေရှဲအဟိမန်တာလမဲတို့ကို နှင်ထုတ်သောနောက်ကိယယတောဖာမီ ဟောင်းရှိသောဒေဗိရမြို့သားတို့ရှိရာသို့တဖန်ခြီသွား၍ကိယယတဖာမြို့တို့ကိုတိုက်ယူလောက်ကြံသောသူအားငါသည်တမိအာခတကိုပေးစမ်းမည်ဟုဆိုလျင်ကာလက်ညီခေနဤတာအောတန်ယေလသည်ထိုမြို့ကိုတိုက်ယူ၍ကာလက်သည်တမိအာခတကို သူ့အားပေးစားလေ၏ထိုမိမသည်ခရီးသွားစဉ်အခါလေတကွက်ကိုအဖတ်၌ တောင်းခြင်းငှာလင်နှင့်တိုင်ပင်ပြီးမှမြဲပေါ်ကဆင်းလေ၏အဖကလည်းကအဘယ်အလိုရှိသနည်းဟုမေးလင်သမီးကကောင်းချီးပေးစေခြင်းပါ၏ကိုတော်သည်တောင်မျက်နှာရက်ကိုပေးပါပြီစမ်း၍တွင်တို့ကိုလည်းပေးတော်မူပါဟုဟု တောင်းသည့်အတိုင်းအဖသည် အထက်စမ်းရည်တွင်အောက်စမ်းရည်တွင်တို့ကိုပေးလေ၏ဤ၍ကယူဒအမျိုးသားအဆွေအမျိုးလိုက်ခံရသောအမွေမြေ ဖြစ်သည်အငယ်21မှ63ယူရမျိုးသားပိုင်သောမြို့များဟုမူကားအေဒုံပြည်နှင့်နီးစပ်သောတောင်ပိုင်း၌ကတ်စေလမြို့အေဒေရမြို့ယာကုရမြို့ကိနမြို့ဒီမောနမြို့အာဒတ်ဒါမြို့ကေဒီရှမြို့ဟာဇော်မြို့ဣတနံမြို့ဇီဖမြို့တေလင်မြို့ဘာလုတ်မြို့ဟာဇော်မြို့တစ်ဟာဇော်မြို့ဟောင်းဒီဟုသော ဟေဇရုံမြို့၊အာမန်မြို့၊ရှေမမြို့၊မောလဒမြို့၊ဟာဇဂဒမြို့၊ဟေရှဘုန်မြို့၊ဗက်ပါလက်မြို့၊ဟာဇာရွာလာမြို့၊ဗေရရှေဘမြို့၊ဗိဇ္ဇောသယာမြို့၊ဗာလာမြို့၊ဣအိမ်မြို့၊အာဇင်မြို့၊ဧလတောလဒ်မြို့၊ခေသိလမြို့၊ဟောမာမြို့၊ဇိကလတ်မြို့၊မာဒမန္နာမြို့၊သံသနာမြို့၊လေဗောက်မြို့၊ရှိလဟိမ်မြို့၊အအိမ်မြို့၊ရိမ္မုန်မြို့ ။ရွာနှင့်တကွမြို့ပေါင်းကားသုံးဆယ်ခြောက်မြို့တည်း။ချိုင့်၌လည်းဧရှတောလမြို့၊ဇောရာမြို့၊အာရှနာမြို့၊ဇာနောမြို့၊အင်္ဂန္နိမ်မြို့၊တာပွါမြို့၊ဧနံမြို့၊ယာမုတ်မြို့၊အဒုလံမြို့၊စောခေါမြို့၊အဇေကာမြို့၊ရှာရိမ်မြို့၊အဒိသိမ်မြို့၊ဂဒေရမြို့၊ဂဒေရောသိမ်မြို့၊ရွာနှင့်တကွမြို့ပေါင်းကားဆယ်ငါးမြို့တည်း။ထိုမှတပါးဇေနံမြို့ ဟာဒရှာမြို့မိကဒလကမြို့ဒီလံမြို့မိစပါမြို့ယောကတေလမြို့လာခိရှာမြို့ဘောဇကမြို့ဧကလုံမြို့ကံပံမြို့လာမန်မြို့ကိတလိမြို့ဂဒေရုမြို့ဘေဒဂုံမြို့နေမမြို့မေဂဒာမြို့ရွာနှင့်တကွ16မြို့တည်ထိုမှတပါလိဗနာမြို့အေတာမြို့အာရှံမြို့ရီပတမြို့အာရှနာမြို့နေစီမြို့ ကိလန်မြို့ဩခစိတ်မြို့မရေရှမြို့ယောနှင့်တကွကိုးမြို့သည်ထိုမှတပါအေးကြုံမြို့နှင့်သူဆိုင်သောမြို့ရွာများအေးကြုံမြို့မှဆ၍ပင်လေတိုင်အောင်အာစုမြို့နှင့်နီးစပ်သောမြို့ရွာများ အာစုမြို့နှင့်သူဆိုင်သောမြို့ရွာများအေဂုတုမြစ်ပင်လေကြီးပင်လေကမ်းပါတိုင်အောင် ဂါဇမြို့နှင့်သူဆိုင်သောမြို့ရွာများ၊တောင်ပေါ်၌လည်းရှမိရမြို့၊ယတ္တိရမြို့၊စောခေါမြို့၊ဒန်ရမြို့၊ဒေဗိရမြို့တည်းဟူသောကိရယသန္တာမြို့၊အာနတ်မြို့၊ဧရှတမောမြို့၊အာနိမ်မြို့၊ဂေါရှင်မြို့၊ဟောလုန်မြို့၊ဂိလောမြို့ရွာနှင့်တကွဆယ်တမြို့တည်း။အာရမြို့၊ဒုမာမြို့၊ဧရှန်မြို့၊ယာနုန်မြို့၊ဗက်တာဘွားမြို့၊အာဖက်မြို့ ဟုန်တမြို့ဟေဗြုန်မြို့တည်းဟုသောကိရယတ်တာဘမြို့ဇီအောရမြို့ယွာနှင့်တကွကိုးမြို့သည်မောင်မြို့ကရမေလမြို့ဇီဖာမြို့ယုတ်တမြို့ရေစရေလမြို့ယောကတံမြို့ဇာနောမြို့ကာအိနမြို့ဂိဘာမြို့တိမနမြို့ယွာနှင့်တကွဆယ်မြို့သည်ဟာလဟုလမြို့ဘက်ဆုရမြို့ဂေဒေါမြို့မာရမြို့ ဗေသနုတ်မြို့၊ဧလတေဂုန်မြို့၊ရွာနှင့်တကွခြောက်မြို့တည်း။ကိရယတ်ယာရိမ်မြို့တည်းဟူသောကိရယတ်ဗာလမြို့၊ရဗ္ဗာမြို့၊ရွာနှင့်တကွနှစ်မြို့တည်း။တော၌လည်း၊ဗေတရာဘမြို့၊မိဒ္ဒန်မြို့၊သေကာကမြို့၊နိဗာရှန်မြို့၊မေလက်မြို့၊အင်္ဂေဒိမြို့၊ရွာနှင့်တကွခြောက်မြို့တည်း။ယေရုရှလင်မြို့၌နေသောယေဗုသိလူတို့ကိုကား ယုဒအမျိုးသားတို့သည် မနှင်ထုတ်နိုင်ဘဲသူတို့သည်ယနေ့တိုင်အောင်ယုဒအမျိုးသားတို့နှင့်အတူယေရုရှလင်မြို့၌နေကြသတည်း